ကျေးဇူးရှင်မဟာဗောဓိမန်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌21ရက်4လ99ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဒုညာမေခသစ္စာရောက်သွားတော့ဟုတ်လားဒုမေခကနေနိရောဓသွားမှာဟင်ဟင်မေခကနေနိရောဓသွားမယ်အဲ့တော့မေခအဲလမ်းတစ်ခုဆုံးတဲ့ဟာကိုမေခမက်လို့ပဲဆိုလေ မကပါလံခရီးကိုဆိုလိုသည်ဟင်အဲ့တော့တို့ဒီမက်လံခရီးတစ်ခုကိုဆိုမှုရအတွက်သွားဖို့ရာအဲလမ်းတစ်ခုရဲ့အစိအပိုင်းအခြေခံဖြစ်တဲ့မက်ခင်ပွား၍သွားမည်ဒီလိုထင်တယ်ဗျာဟင်မကြပြီဆိုတာလမ်းတစ်ခုဆုံးသွားတာပြောတာအဲ့ဒါကိုပဲဒုက္ခတစ်ခုချုပ်ဆုံးသွားပြီនិရောဓမဟုတ်လားဒုက္ခនិရောဓ ဟုတ်ကလားအဲ့တော့ပထမလမ်းကတော့ပြင်ဟိုငါဆွဲနဲ့လေပတ်နေတဲ့အဆွဲစိတ်နဲ့အဆွဲသိဟုတ်ကလားအဲ့ဒီအဆွဲစိတ်အဆွဲသိကိုမိ၍ဖြစ်ပေါ်နေတဲ့ဟိုတွေးပေါ်ရဟင်အဲ့ဒါချုပ်ပြသွားမှာပဲလေဟင်အဲ့ဒါမက်တစ်ချိန်ကြားတယ်လို့ခေါ်တာဗျဟင်အဲ့ဒီမက်သွားဖို့ရာတွဲတို့မက်ကြီးချပါ သူ့ကိုပဲယင်လို့သုံးတာတယ်ဟဲ့ယင်ယထာခྱི་သွားတော့ယင်ယထာသုံးရတယ်လို့ဗျ ဟင်အဲ့တော့အဲ့ဒီရင်ရထားသွားဖို့ရာအတွက်မက်ကင်လန်တို့ဖောက်ရတယ်ဗျာဟင်အယထာသွားမယ်ဆိုလမ်းတော့ဖောက်ရမှာလားအဲ့ဒါလည်းပဲတို့စကြတဲ့ကလမ်းသုံးလမ်းပြောခဲ့ပြီးသားတယ်ဗျာလက်ဝဲလမ်းလက်ရာလမ်းအလေလားဟုတ်ကလားအဲ့တော့လက်ဝဲလမ်းဆိုတာဘသူတို့စိတ်လို့ကိုလိုသမားတို့ရဲ့သွားနေတဲ့အချက်ဟုတ်ကလား စိတ်လုတ်ကိုလို့တမားတို့ရသွားတယ်ကျင့်သူမဟုတ်စိတ်တခြားကိုတခြားထားပြီးခံစားတဲ့အကျင့်တို့သူတို့ပြောခဲ့တယ်ဒါတော့တို့ရွာတဲ့လုတ်ခဲ့ပြီးသားပါအထူးမင်းကြီးပြန်လို့ပေါ့ဟင်ဟုတ်ကလားဟိုမိမိဟိုကိုရှိတဲ့နေရာစိတ်ရှိလို့လားကိုကိုတခြားစိတ်တခြားရဲ့ဘယ်အာယုံခံစားခံစားဟုတ်ကလားဟိုကိုစီမှာစိတ်မရှိတာတော့မှန်ပါဗျာဟင်ထင်းရဲ့နဲ့ပေါင်းတောင်ခင်ဗျားတို့ထင်းရဲ့စိတ်နဲ့ရှိတယ်ကိုကိုနဲ့သူ့စိတ်ထင်တယ်ဟဲ့ တိတရားကိုစိတ်တရားကိုတရားတေချာလောက်ပါတယ်တေချာရလားတေချာတယ်နော်လက်ဝဲလမ်းဆိုဟုတ်ကလားစိတ်လုကလို့ဓမ္မတို့ရဲ့ကျင့်အဲ့ဒီလမ်းကိုသိုးသည်ဟုတ်လားလက်ရလမ်းကြတော့သူ့ရဲ့ဆန့်ကျင်ဘက်ထင်တယ်စိတ်ချုပ်ကိုချုပ်ဓမ္မတို့ရဲ့ကျင့်ဟုတ်ကလားဗျာဟင်စိတ်တည်တည်ချုပ်ပြီးသွားနေရင်ဘယ်လိုလက်ဝဲလာလဲရလားအကျင့်လွန်နေပြီအကျင့်လွန်နေပြီလို့ပြောတာ ဟင်စိတ်ချုပ်ယုံနာမှာပေါ့ဟုတ်ကလားဟင်ဒါလက်ရလမ်းထင်လေဟိအဲ့တော့လက်ဝဲတော့ငါဟိုယော်လုံးတော့လေယော့တာတင်းတော့လေတင်းတာဒီလိုပြောတာထင်တယ်ဟုတ်လားယော်လုံးတော့လေအောက်စားကိုလွတ်လွတ်တင်းလိုက်ကြတော့နှခမ်းကွဲရောဆိုတာဟင်အဲ့ဒါလက်ရလားမဟုတ်ဘူးလားတို့ဒီနိတိမပရိပရာကြတော့ချုပ်ထားလည်းမဟုတ်လွတ်ထားလည်းမဟုတ်ဒီလိုပြောခဲ့တယ်ထင်လားဗျာဟင်အဲ့တော့ ဟိုတို့ဝင်လေလေးကဥပမာပေးပါဆိုဗျာဒါလည်းပေးခဲ့ပြီးသားပါဗျာဟုတ်ကလားဟောဝင်လေလေးဝင်လာတယ်ကြတော့ဝင်မှမသေးလိုက်ဘူးလားအဲ့တော့ဝင်တယ်လို့မှတ်လိုက်တယ်ဗျာကဲထွက်လေလေးထွက်မသွားဘူးလားအဲ့တော့ထွက်မှမသေးလိုက်ဘူးလားထွက်တယ်လို့မှတ်လိုက်တယ်ဗျာဒီလိုဆိုတတိကသူဝင်တယ်ဝင်မှန်းပြီးတယ်သူတို့နှစ်ခုသွားတာကိုဟောဘေးကနေပြီးတော့ဝင်တယ်ထွက်တယ်မှတ်ချက်ယူုံပဲထင်တယ် ဒီလိုဆိုစိတ်ချုပ်ထားတာဟုတ်သလားစိတ်လွတ်ထားတာကဟုတ်သလားတမိတိမလားဟုတ်မဟုတ်ဒါတို့ယောဂီတို့စအာထုခါပါတယ်ဒီလမ်းကနေပြခဲ့တာလေတတုပြခဲ့တယ်လမ်းဟုတ်ကလားဗျအဲအဲ့တော့ဝင်နေဝင်မှန်းပြီတဲ့တတိလေးကဝင်တယ်လို့မှတ်ချက်ချတာပဲလေဟင်တတိယပါဝင်လို့သေးတော့ဘာဝင်လို့ဟင်သူသူဟာသူဝင်သူဟာသူထွက်အဲတော့ဝင်တော့ဝင်မှန်းပြီပေါ်လားထွက်တော့ထုံးမှန်းပြီပေါ်လား ဒါသူမလွတ်တန်းနာသီဝကကပ်ပြီးတော့ဟုတ်ကလားဟင်ဟိုကိုတော်နဲ့ကပစ္စည်းအထုပ်သွင်းလုပ်နေတာကိုတော်ပေါက်ကနေစောင့်ပြီးစိတ်ရင်းယူတာနဲ့ဘာထူတော့တူတူပဲထင်တယ်ဟင်ဒါရင်သူချုပ်ချင်းလဲမဟုတ်ဘူးလွတ်ချင်းလဲဟုတ်ဘူးလားဒါတော့ဟုတ်မဟုတ်တော့ယောဂီတို့ကိုယ်တိုင်ရှုပ်ကြည့်လေဟင်ဒါမေဒီမလန်းထင်တယ်ဟဲ့ဟုတ်ကလားအဲဒါတို့ဟိုစပြီးတိဆောက်ပေးခဲ့တာဟာကွအဲ့တော့တို့ဒီ အဲမိသိမလမ်းလေးကိုတို့ဖောက်လိုက်ပြီအဲတော့ဝင်ပြီးဟုတ်ခလားထွက်ပြီးဟုတ်ခလားအဲအဝင်နဲ့အမှကလေးကြိုက်အောင်တယ်နဲ့ဟိဟင်အထွက်နဲ့အမှကလေးကြိုက်အောင်ဟိကြိုက်ယုံလေးကြိုက်ယုံလေးကိုလို့ယူရသလားသူ့ဝင်နဲ့သူ့အထွက်နဲ့ဟုတ်ခလားအမှကလေးနဲ့အကတ်အကတ်ဒါပဲလေယောဂီတို့တော့ကဒါပဲဒါတဲ့ပူသေးလားဟုတ်ပါဘူးဟုတ်ကလားပွဲကြီးဓမ္မတဲ့တောင်သက်တာပါတယ် တို့ပြောတဲ့အတိုင်းလုပ်ခဲ့ရင်ဟုတ်ကလားဗျာအဲယောဂီတို့ဝင်မရှုပ်ပါနဲ့လို့လဲပြောခဲ့တယ်ဗျာဟုတ်ကလားငါဝင်ရှုပ်ရင်တော့လုံများသွားမယ်လေဟုတ်ကလားဟင်ငါဝင်မရှုပ်နဲ့ဟုတ်ကလားအမှတ်ကလေးကိုပေးပါဒါလေးပဲဗျာဟုတ်ကလားဗျအဲဒီလိုလေးနဲ့အဝင်နဲ့အမှတ်အထွက်နဲ့အမှတ်ဟုတ်ကလားကြိုက်သွားပြီအဲကြိုက်သွားလို့ရှိရင်ဟိုကဝင်လာတာနဲ့အမှတ်ကလေးနေရာတခါတည်းထိတ်တိုက်ရင်ဆိုင်တွေ့တယ်လို့ဖြစ်နေတာပါ တခါလေဟိုကဝင်လာပြီဒီကမှတ်လိုက်ပြီဟိုကဝင်လာပြီဒီကမှတ်လိုက်ပြီဟိုကထွက်သွားပြီဒီကမှတ်လိုက်ပြီဒီလိုဆိုထိတ်တိုက်ထိတ်တိုက်ကလေးတွေ့နေတာနဲ့တော့မတူဘူးလားအဲအဲ့လိုတို့ဖြစ်နေတဲ့အချိန်မှာဟောစီကနေတွဲကနေစီကနေတွဲကနေကိုတောင်မှတ်ဖို့မလိုတော့ပါဘူးသူဟာသူကိုဗျာဟုတ်ပြီသာသွားမလားဒီလိုလေးမှတ်နေတဲ့အချိန်ကြရင်ယောဂီတို့ဒီလောက်ထိအဝင်နဲ့အမှအထွက်နဲ့အမှကိုက်နေကြပြီဆိုရင် တွေးခြင်းပြေးခြင်းအဲ့တော့တွေးခြင်းမရှိတာတရင်ကဘာဟန်ထင်လဲကိလေသာကိုတခဏအားဖြင့်တစ်ချက်တစ်ချက်နဲ့တပ်လိုက်ပြီလို့ဆိုလိုတယ်ဟုတ်ကလားပြေးခြင်းမရှိတော့အဟောင်းကိုအစ်စ်ကိုလည်းပဲရှောင်တော့အားဖြင့်ပယ်လိုက်ပြီလို့ဆိုလိုတယ်သူ့လက်ထက်ကိုမောသုံးပြီးသိမ့်စီမထားတော့ဘူးလေဒီလိုတင်တယ်အဲဒီလိုဆိုလို့ရှိရင်ဟိုတွေးတာကောသူများအကြောင်းတွေးတာထင်မလား ပြေးတော့ဟောသူများနောက်လိုက်တာထင်မလားအဲ့တော့သူများစိတ် close တဲ့မမရောက်အောင်လုပ်တဲ့အကျင့်မဟုတ်ဘူးလားကိုယ်စိတ်ကြီးတဲ့ကိုယ်စိတ်ဟိုကိုဖြစ်အောင်လုပ်တာမဟုတ်ဘူးလားဒါမှမဟုတ်ကိုယ်ကိုယ်နဲ့ကိုယ်စိတ်တဲအောင်လုပ်ပေးနေတာမဟုတ်ဘူးလားဒါလေးပဲလေဒီလိုဆိုစိတ်တန်ရှင်းရေးထင်တယ်ဟုတ်ကလားဒီလိုတန်ရှင်းရေးလုပ်လိုက်လို့ရှိရင်ဒီစိတ်ကလေးကိလေသာနဲ့ဝေးလေအေးလေဟောဖြစ်မလားဟုတ်လားဟင်ဟင် အေးလေတန်ရှင်းတွေရောဖြစ်မလာဘူးလားအဲဒီလိုလိုဒီစိတ်ကလေးစီးလုံးမလာဘူးလားစိတ်စီးလုံးသွားပြီအဲစိတ်စီးလုံးရင်ဟောဝင်းလာတဲ့လေလေးလည်းစီးစီးလုံးလုံးနေမှာပဲထင်တယ်ဟင်သူ့ဒီလေဒီစိတ်ကြောင်ဖြစ်တဲ့လေဖြစ်လို့သူ့ကိုစိတ်တသဝါရောလို့သုံးမပြဟုတ်ကလားအဲ့တော့စိတ်စီးလုံးရင်သူစီးလုံးမှာပေါ့အဲစိတ်ပူနေရင်သူပူမှာပေါ့စိတ်ပြန်ကျဲရင်သူပြန်ကျဲမှာပေါ့ဟုတ်ကလားဟင်ဒါတို့ကိုယ်စိတ်ကလေးတန်ရှင်းလို့ယုံတဲ့ ဟောလေကဖီးလုံးလာတာဗျာနင့်လေကြီးသွားပြီးတော့နင်ဖီးလုံးနင်ဖီးလုံးမိန်ပေးစရာလိုသေးလားဟင်နင့်လုံးလုံးလေးဖြစ်ပုတ်ကလာရှင်းရှင်းလေးဖြစ်အချောင်းလေးဖြစ်ပြောဖို့လိုသေးလားလိုပေါင်းရာသူဟာသူဖြစ်တာပါပုတ်ကလာလားဒါလည်းတို့အာထုတ်အဲဆဲမတ်တာကြတော့ဝင်တဲ့အခါမှတ်လိုက်တယ်ဒါအမှားပကားထက်ကိုအတိပကအေးတယ် နွေးတယ်ဒါအတိဘက်ကထင်တယ်အမှတ်ဘက်ကလားအတိဘက်ကလားဟောတမာတိမကင်ကဒီကဝင်တယ်ဆိုတော့တမာတိမကင်ထင်တယ်ဟဲ့ဘုဘက်ကအေးတယ်နွေးတယ်ဒါပညာမကင်မဟုတ်လားဟင်ဟုတ်ကလားဒါအမှန်မှန်တိုင်းသိနေတာပညာမကင်မဟုတ်လားယာဒါအလုပ်ထဲမှာဒါရင်ပညာဖြစ်ဖို့ရာဉာဏ်တက်ဖို့ရာရဲ့လို့တော့တို့ရှာအောင်မလားရှာပါဘူးအမှန်တော့မှသိပါပြီသားပဲဗျ သူမှတ်တော့တော့သူသိပေးနေတာပဲဗျဟုတ်ကလားဟင်အဲ့တော့အေးပိနွေးပိဟိုဘက်ကတရားတော့ဝင်တယ်ထွက်တယ်ဒါတမာရီရဲ့တာဝန်ထင်တယ်တမာရီမက်ကင်သုံးပါးရဲ့တာဝန်လေဟင်ဒီညာမက်ကင်ကဟိုအစားနေတယ်လေအေးပိနွေးပိဟောသူ့လို့သူလုပ်နေကြပါတယ်ဟုတ်ကလားအဲမှတ်တဲ့ပုဂ္ဂိုလ်ကသိပေးဖို့လိုသေးလားဟိုသိတဲ့ပုဂ္ဂိုလ်ကဝင်မှတ်ပေးဖို့လိုသေးလားသူ့တာဝန်သူထားဆောင်နေတယ်လေဟုတ်ကလားဗျာဟင်ဟုတ်ကလားဗျာ အဲဒါလေးပဲထင်တယ်ရုပ်အဲ့တော့တို့တရားလေးနဲ့ဝင်အင်းမှထွက်မှအဝင်နဲ့မှကလေးထွက်နဲ့မှကလေးဒီလိုတဲ့နေရင်အဲ့ဒီအေးဓာလေးဒီလှုပ်လှုပ်လှုပ်လှုပ်တိုးလာလားတိုးပါပါထွက်တော့ဟောလှုပ်လှုပ်လှုပ်လှုပ်ဆိုတာနဲ့ဖြစ်ပြက်ဆိုတာဘာကွာတော့ဟဲ့တိုင်းအေးဓာလေးရဲ့ဖြစ်ပြက်ငွေဓာလေးဟာဖြစ်ပြက်လို့ပြောတာမဟုတ်လားဟုတ်ကလားနှစ်ပါးနေရတယ်ဟဲ့ ဒါရင်အေးလှုပ်လှုပ်နှွေးလှုပ်လှုပ်ဒီလောက်မြင်တယ်ဆိုတော့မက်ခင်လန်းပေါ်လာအဲ့ဖြစ်ပြမမြင်သေးဘူးလားမက်ခင်လန်းပေါ်သေးဘူးဟုတ်ကလားဟင်အဲ့တော့ဟိုလမ်းကတော့ဒီလိုလို့ရင်ဒီလိုပေါက်တယ်ဆိုဒီလိုလို့လို့ဒီလိုမပေါက်ရင်တော့တရွင်းညံလို့လားလက်ညံလို့လားဟဲ့ဟင်ဟုတ်ကလားလက်ညံလို့တဲ့လက်ညံဟုတ်ကလားဟဲ့အဲ့တို့ဘိုးကြီးတမားပါလို့လဲဥပမာပေးတယ်လေ သို့သောဟိုကမ္မဌာနဆိုတာပြောတင်ကာလတော့ငါဒီတတိလေးကိုတရားသူကြီးဖြစ်နေပြောတာထင်တယ်ဟဲ့ဒီနာပြီးဝါလေးကိုတဟိုတရားဖြစ်တဲ့ယုံဖြစ်နေပြောတာထင်တယ်ဟဲ့ဟုတ်ကလားဝင်လေထွက်လေလေးကတက်သေးထင်တယ်ဟဲ့အဲ့ဒီဝင်လေထွက်လေလေးရဲ့တိုက်တဲ့အတိုင်းထီမှုတိမှုသူတို့နှစ်ခုကတရေလိုတရေခံထင်တယ်ဟဲ့ဒါလေးတို့ဥပမာပေးခဲ့တာပဲကွဒါနဲ့ပြောရင်တော့တို့တတိလေးရပြီးနာပြီးဝါတိထိုင်ပြီးတော့တရားသူကြီးဟာကောင်းအေးရကောင်းအေးမှသိလို့ရတယ်ထင်တယ်ဟင်ဟုတ်ကလားဟဲ့ အဲ့ဒါသူကဥရိပညာရှင်ကိုကွဟုတ်ကလားသူကတရားခံမဟုတ်ခဲနဲ့ဟင်တရားသူကြီးကဥရိရှင်လားတရားခံလားဟင်အဲဥရိရှင်ပဲသူကခေါင်းအေးနေတော့ဥရိနဲ့ကွဖမ်းမဲ့ပုဂ္ဂိုလ်ပဲဟုတ်ကလားအဲတရားသူကြီးကတရားလူလားဟင်ဘာတော့ဗျဟာတရားသူကြီးပဲသူတရားလူလည်းဟုတ်မှာဟုတ်ခဲနဲ့အဲ့တော့သူသူနိုင်မှာရှုံးမှာသူကဘာပူတရားလူသေးလို့ဟုတ်ကလားသူကတရားခံလည်းမဟုတ်တရားလူလည်းမဟုတ် ဟုတ်ကလားတရားသူကြီးဥစ္စာပဲဗျအဲဟိုတရားခံနိုင်တော့လို့တော့သူ့ကိစ္စပါဗျဟိုတရားလို့နိုင်တော့တော့သူ့ကိစ္စပါဗျဟိုတရားခံရှုံးတော့သူ့ကိစ္စပါဗျဟင်အဲသူ့ကိစ္စမဟုတ်ပဲနဲ့သူကဥပဒေတိုင်းတိတိပါပါခုံတမာရီလူကြီးတင်တယ်ဒီအငင်းပွားမှုနှစ်ခုသို့မဟုတ်ရာသွုံးမှုဆိုရင်တော့တစ်ဖက်ကနင့်တာမှုနဲ့တစ်ဖက်ကအနင့်နာခါမှုတင်တယ်ဟဲ့နင့်နာအောင်လုပ်မှုဟဲ့အဲ့ဒီနှစ်ခုကြားကိုတမတမကြအောင် သူကြားကနေတော့ဝင်ပြီးတော့ဆုံးဖြတ်ပေးတဲ့ပုဂ္ဂိုလ်ပဲသူခေါင်းအေးမှရမှာပေါ့ခေါင်းပူနေလို့ဘယ်လိုလုပ်ပြီးဒီဥပဒေဘွက်ဝင်နေမှာမလဲဟုတ်ကလားဗျာဒါလေးနဲ့သူလုပ်နေရတယ်ဟုတ်ကလားဗျဟင်အဲ့တော့တို့ဒီတရားသူကြီးကတမာရီမရှိပဲရမလားဟင်ဟင်တမာရီရှိမှရမှာတယ်အဲတမာရီရှိတာတောင်သူ့မှာတမာရီရှိဖို့ရာအတွက်သူသင်္นานတရားအောင်ပါတယ် တရားသူကြီးတင်တာတို့အခုခေတ်တော်တည်ဘူးကွတို့ငငယ်ကတော့တစ်ရာပဲတရားသူကြီးနှစ်ရာပဲတရားသူကြီးသုံးရာပဲတရားသူကြီးတို့ရန်ကုန်မှာအဲ့လိုရာပဲတရားသူကြီးတွေရုံထိုင်တာတစ်ရာပဲတရားသူကြီးဆိုတာသုံးရာသုံးရာကနေပြီးတော့ဟင်းဟိုတစ်ကနေပြီးဥပဒေပုံမှာတရားအတွင်းကအမှုတွေကိုသူသိရတာလေနှစ်ရာပဲတရားသူကြီးဆိုတာတရားတစ်ကနေပြီးနှစ်ရာအတွင်းမှာရှိတဲ့ပုံမှန်နဲ့ပတ်သက်တဲ့အမှုကိုသူသိတယ်ဒါရင်သူ့နေရာနဲ့သူကျွမ်းကျင်အောင်လုပ်ထားရမှာထင်တယ် 300ပဲတရားပြီးကြလဲဒီလိုပဲထင်တယ်ဟဲ့200တက်က300တွင်းမှာအဲ့ဒီပုံမှန်နဲ့သက်ဆိုင်တဲ့အမှုတွေကိုသူလက်ခံစစ်တာ400ပဲကလည်းဒီတိုင်းမို့လေ900ပဲကလည်းဒီတိုင်း600ပဲကလည်းဒီတိုင်းပေါ့လေဟုတ်ကလားတိုင်းသူဆိုင်ရာဆိုင်ရာဥပဒေလေးလည်းသူလေးလာအောင်မှထင်တယ်အဲလေးလာပြီးရင်ဒီကဥပဒေပညာရှိတယ်လို့တစ်ဖက်ကလည်းသူကတည်ငြိမ်အေးစေးတဲ့တမာတိလည်းရှိရလိမ့်မယ်ထင်တယ်ဒါပြင်အဲ့ဒီတရားသူကြီးမှာတမာတိနဲ့ပညာနှစ်ခုရှိရမှာပေါ့ တမာတိကြီးပဲရှိလို့ဟောရသလားပညာကြီးပဲရှိလို့ဟောရသလားဟောနှစ်ခုရှိမှရတာဗျာဟင်ဟုတ်ကလားဗျအဲ့တော့တို့ဒီမှာဟောနှစ်ခုရှိရတယ်တင်တယ်ဟိဟင်နှစ်ခုရှိရတယ်အဲ့တော့တို့ဒီနေရာလေးမှာဟိုးတို့နမိတ်နဲ့ပြောရင်လေပရိက္ခာမနမိတ်ပုဂ္ဂာနမိတ်ပฏิဘာကနမိတ်ရယ်လို့နမိတ်သုံးခုရှိဟုတ်ကလားဒါတရားသူကြီးသင်္ကန်းတက်ပါလေ ဟင်အဲဒီနမိတ်ဆိုသူသူ့ရည်ချင်းပဲပဲဘာပဲရှိသေးတယ်ဆိုသူသိနိုင်တာပေါ့ဟင်ဒီနမိတ်ထိရှိတယ်ဆိုသူ့ရည်ချင်းဘလောက်ဆိုသူသိနိုင်တယ်ဟုတ်ကလားဗျပုံမှန်လည်းတည်ရပဲနှစ်ရပဲသူပြောခဲ့ပြီးသားဥစ္စာပဲဟုတ်ကလားဗျာတခါဒီနမိတ်၃မျိုးရှိတယ်လို့တမာတိကလည်း၃မျိုးပဲရှိရတယ်ဗျာဟုတ်ကလားဗျာခဏိကတမာတိတဲ့ဥပ္ပစာရတမာတိတဲ့အပနာတမာတိတဲ့ဟာတမာတိလည်း၃မျိုးရှိတယ်အဲ့တော့တို့ဒီမှာနမိတ်၃ခုကိုပဲရင်ပြောဆိုဟိ ဟင်ပရိကာမနမိတ်ဆိုတာအခြေတည်တဲ့နမိတ်အဲ့တော့တို့ဒီဝင်နေထွက်တဲ့မှတ်တော့အေးတဲ့နှွေးတဲ့ကြပါတော့အခြေတည်နေပြီထင်တယ်ဟင်တမာတိနမိတ်ပေါ်ဖို့ရရဲ့အခြေတည်ထားတာဒါအခြေတည်နမိတ်ခေါ်အေးလှုပ်လှုပ်နှွေးလှုပ်လှုပ်ထီအောင်ဟဲ့ဟင်ဒါကောမြင်နေဘူးထင်တယ်လှုပ်လှုပ်ဆိုတာသိယုံမရှိသေးထင်တယ်ဟဲ့အေးရအေးတာနှွေးတာကောသိယုံမရှိသေးထင်တယ်အေးလှုပ်လှုပ်နှွေးလှုပ်လှုပ်ကောဒါရင်သူအခြေတည်လို့ပြောကြဆိုဟဲ့ဒါပရိကမနမိတ်ပဲ ဒီနမိတ်ကိုကင်ပြီးတို့တရားမှာဟုတ်ကလားအဲဒီနမိတ်ကင်တရားလိမ့်မယ်သဘောပေါက်လားအဲ့တော့တို့ဒီအေးပြီးနွေးပြီးဒါလေးဟာအခြေတည်တဲ့ဟိုအခြေပြိုးထားတဲ့နမိတ်ဖြစ်လို့သူ့ပရိက္ခမနမိတ်ဟုတ်ကလားဗျဟင်ဒါလေးနဲ့တို့ခုနပြောတဲ့တတိဆိုရင်တမာရိမကင်၃ပါးရဲ့တာဝန်ခံလို့မှတ်ခဲ့ပါတတိဆိုရင် ပညာနှစ်ခုရဲ့တာဝန်ခံလို့မှတ်ခဲ့ပါဟုတ်ကလားဒီတတိနဲ့အတိဒါတော့မှတင်တယ်ဟဲ့အဲတတိနဲ့အတိတော့တတိတလုံးကင်မှတင်တယ်ဟဲ့တတိကြီးအတိတော့သူပါတာကွယ်စကားများလုံးမှပါတယ်တတိတလုံးကင်ညာဆိုဟုတ်ကလားဟဲ့တတိတလုံးကင်တယ်ဒါရင်တတိရှိရင်အတိရှိမှတင်တယ်ဟဲ့ဟင်အတိရှိတယ်တတိရှိတယ်အတိရှိတယ်တို့သာတို့တော့ဒါပုပ္ပဘာကမဲ့ငါးပါးလို့ပြောတာပဲကွယ်ဟိုတတိမှာဝါယမနဲ့တမာတိပါဠိသားတင်တယ်ဟဲ့သုံးခု ဟိုအတိမာကောသမာဓိဋ္ဌိနဲ့သင်္ကပ္ပပါမာဒိနဲ့ဒါအလုံးလုံးတဲ့ယောဂီတိုင်းဒီသုံး၅ခုကိုကင်ပြီးလောရတယ်ပုပ္ပပါကမက်ကင်၅ပါလို့တို့မှာတရားတော်အလုတ်သမားမက်ကင်၅ပါတဲ့အလုတ်လို့ဖို့လေဟင်တီလာကတော့ဒါကိုမီရွေးသူ့ဟာဆိုတပြေးပြေးနဲ့စင်ကြယ်ရမှာတယ်ဟဲ့တီလာမက်ကင်ကလှုပ်ထားတဲ့ပေါင်းဟင်လှုပ်တဲ့ထဲမှာဒါပဲတယ်ဟဲ့ဟုတ်ကလားအဲ့တော့တို့ဒီ၅ခုကိုပေါင်းလိုက်တော့တတိတလုံးကင်ပါနော် အဲတို့အဲ့တော့ဝင်တယ်ထွက်တယ်အဝင်နဲ့ဒါလေးပဲထင်တယ်မနေ့ကမှတော့ဟောဒီကနေ့မှတော့ဟောနေ့ပြင်ကမှတော့ဟောလားဒါပါပဲဒါပါပဲဒါပါပဲဟုတ်လားဟုတ်လားဒါပါပဲဟုတ်ပြီအေးဒီဟာကလည်းတို့ပြောခဲ့တဲ့အတိုင်းဆိုရင်ဝင်လေတစ်ချက်ကို၄သက္ကနုနဲ့တွက်မလေးအကြံသာပြောတာပါဒီလိုဆိုတနာရီမိနစ်60ရှိတဲ့အတွက်ဟုတ်ခလားဟင်ဘယ်လောက်ရှိမလို့ 900မဟုတ်ဘူးလား900 900အဲ့တော့တနေ့ကို9ကျင်းဘယ်လောက်6300ဒါပဲဒါလေးပဲတုံကြီးခါကြီးဝင်မှထွက်မှဝင်မှထွက်မှဒီလိုဆိုဟိုတရက်ကို6300ဆိုတော့10ရက်ဆိုဟုတ်ကလားဟဲ့အခုဆိုရင်တော့အဘီဟုတ်ကလားဟဲ့ဟေ့အဲ့တော့ပရိက္ခမနမိတ်သူ့အခြေတည်ပြီးယူနေရတယ်ဟုတ်ကလားဗျာ ဟင်းဒါလေးနဲ့မတွေးပြမပြေးပြအောင်ကိုယ်စိတ်ကလေးကိုပိုင်းနေအောင်ထင်တယ်ဟဲ့ဟုတ်ကလားကိုယ်စိတ်ကြီးတက်တက်ဖြစ်အောင်ထင်တယ်ဟဲ့ဒါကြီးပဲချက်ပဲလေဒါလေးကိုသတ်လိုက်မှဒါဒါလေးတစ်ခုတည်းလုပ်နေရမှာဟုတ်ကလားတရားသမားဘူးကွဟုတ်ကလားတရားသဖြင့်ဒါတရားသူကြီးတင်နန်းတက်နေကြတာမဟုတ်ဘူးလားဟင်အဲ့ဒါဒါလေးမှရင်မှရင်နဲ့အဝယ်မှထွက်မှအေးလှုပ်လှုပ်နှွေးလှုပ်လှုပ်ဆိုတဲ့ကလှုပ်လှုပ်ကလေးနဲ့အေးအေးလေးပြီးတာနဲ့ကိုစိတ်တော်တော်အေးသွားပါတယ် ဟုတ်ကလားပူနေတဲ့စိတ်တော်တော်အေးလာပါတယ်ဒါလေးလည်းမှတ်နေရမှာတင်တယ်အေးအေးလှုပ်လှုပ်နှွေးလှုပ်လှုပ်ဟုတ်ကလားဒီကတော့မှတ်နေတာတော့ဝင်တယ်ထွက်တယ်သိတာတော့အေးလှုပ်လှုပ်နှွေးလှုပ်လှုပ်ဒါပဲသိနေမှာအဲ့တော့မှတ်တဲ့တောင်ကမှတ်နေရမှာဟင်အတီတဲ့သွားဝင်ရှုပ်လို့ရသလားအဲတိတဲ့ကောင်ကဟောဒီအမှတ်ထဲဝင်ရှုပ်လို့ရမလားသူတိသူကတိသူတောင်ယူလိမ့်မယ်မှတ်သူကမှတ်သူတောင်ဒုနုလို့ဒီလိုထင်တယ်ဟဲ့ ဟုတ်ကလားဗျအဲဒီလိုလုံရင်မတတ်နဲ့အဲရှုွက်နဲ့မသိနေတိုင်းတဲ့နေပြီဆိုရင်ဟုတ်ကလားအဲ့ဒီအေးလို့လို့နှွေးလို့လို့တွေဟာတဏ္ဍာနမိတ်နဲ့တကွာပေါ်မလာနိုင်ဘူးလားပေါ်လာပါဘူးဒါဆိုထင်မြင်လာတာထင်တယ်ဥက္ခာနမိတ်ဒါဥက္ခာဆိုပါဠိလိုပမာလိုတော့ထင်မြင်နမိတ်ခေါ်ဟင်အဲ့တော့ဒီထင်မြင်နမိတ်နဲ့တို့တဲ့နေရမှာဗျာဟင်ဒါနဲ့တရားမှာဗျာဟင်ဒါကံတရားမှာဗျာ ဒါစိတ်ကြည်ကြီးကြောင့်သူပြတဲ့နမိတ်တယ်ဟဲ့ဟုတ်ကလားဒီယုံနေလားကြီးလာတာလားကြီးလာမှပေါ်မှာပြုတ်ဟင်ကြီးတယ်ဆိုတော့ပူမကြည်မှာလားအေးမကြည်မှာလားအေးမကြည်မှာဗျပူနေတော့တော့မကြည်တာမှန်ဗျဟုတ်ကလားဗျအဲ့တော့ဒီအေးဖို့ဆိုတာလေကိုယ်စိတ်ကလေးနဲ့ကိုယ်နေဓမ္မထင်မဗျာမှန်ပါဗျဟင် အဲကိုကိုနဲ့သူများစိတ်နဲ့နေတဲ့ပုဂ္ဂိုလ်ဘယ်လိုလုပ်အေးမှာတော့ဟုတ်ကလားဟင်ကိုယ်စိတ်ကလေးသူများစိတ်ကြက်ထဲလျှောက်လွတ်ထားရင်ကောအေးနိုင်ဘူးဟုတ်ကလားဒါအေးမှဟင်တီမှတီမှကြည်မှဒါမနောจิตာစီမတိထင်မြင်နမိတ်ပေါ်မှာပေါ့ဒီမနောจิตာကမှမကြည်သမျှကာလပါလုံးဒီဒီတဏ္ဍာနမိတ်ပေါ်နိုင်ဘူးဟုတ်ကလားဗျာ အေးလို့လို့နှွေးလို့လို့ကတော့တီကောင်းတီမယ်ဟုတ်ကလားဒါတရားဒီတို့ဒီဟိုမနှောကြီးလို့ပေါ်လာတဲ့ဒီနမိတ်ပေါ်ဖို့တော်တော်ခဲရင်ဗျာဟင်ဒါလေးလုံနေရတာပဲအဲ့တော့ဒီနမိတ်ပေါ်ရေးမပေါ်ရေးကဒိုးလို့လားဒိုးဟာရှုခွဲနဲ့မသိတဲ့ဘူးလားဟင်အဲရှုခွဲနဲ့မသိတဲ့နေလို့တို့ကိုယ်စိတ်ကလေးကိုတွေးတယ်တွေးကြည့်ဘူးဗျာပြေးတယ်ပြေးကြည့်ဘူးဗျာဒီလိုဆိုကိုယ်စိတ်ကြီးလည်းဖြစ်မနေဘူးလားအဲယောဂီတို့ပိုင်တာဒါပဲလေ ဒါပဲလေတမာရီမကင်သုံးပါးရလို့ဒါပဲလို့လေပညာမကင်တော့ကိုယ်လို့ဟုတ်ဘူးထင်တယ်သူကရလတ်ထင်တယ်ဟင်းဒါကလောက်အောင်ကိုကရလတ်ဟုတ်ခလားဟင်တက္ကသိုလ်တမာရီမကင်သုံးပါးကလောက်အောင်ဒီတမာရီနမိတ်ကရလတ်ထင်တယ်ဟင်သူကလောက်ယူရမှာလားရလတ်လားအဲ့တော့ရလတ်လောက်ယူမှာဟုတ်ဘူးဟုတ်ကလားသူကတော့အဝင်နဲ့မှအထွက်နဲ့မှဒါတဲ့နေရမှာဗျာဟုတ်ကလား ဒီမှာတော့တို့နာသီဝကိုပင်နိုင်ထားပြီးမှတ်တဲ့အတွက်နာသီဝတစ်ခုတည်းနဲ့ပဲပြောသွားမှာပါဗျာကြံတဲ့နေရာလည်းဒီတိုင်းမှာဗျာနာရာပေါ်ခြင်းသလားနာတဲ့ပေါ်တတိလေးတင်ထားရုံတင်တယ်ဟဲ့ဟင်ဟင်ချုပ်ဖို့ရောလိုသေးလားလှုပ်ဖို့ရောလိုသေးသလားလိုတို့တို့တင်ပြီးကြည့်နေမှာပဲလေတို့ဒီနေရာမှာယုံထိုင်မှာပေါ့နာတော့နာတဲ့နေရာတရားသူကြီးယုံဖွဲ့မှာမဟုတ်ဘူးလားအဲ့တော့ဒီတို့နာရာကောနာရာတဲ့သိတာနဲ့ယုံနာနှစ်ပါးရှိတာပဲဒီနေရာလည်းတို့ညံပွင့်နေတာပဲ ဟုတ်ကလားဗျာဒီနေရာမှာမှန်အားကောင်းတဲ့ယောဂီတယောက်ကြတော့တချို့အကျော်လေးတစ်ခုနဲ့တစ်ခုထပ်နေတာတောင်သွားမြင်ရပါတယ်ဒါဆိုသူလည်းဥက္ကနမိန်ဖြစ်နိုင်ဘူးလားဟေးပထမတော့ဖြင်းဖြင်းဖြင်းဖြင်းနဲ့တက်လိုက်ကြားလိုက်တယ်ဟဲ့အင်းတခါတော့ဟိုတနေရာလေးမှာသူ့လိုက်အင်းငနဲ့နင်းငနဲ့ပေါက်ငနဲ့ဟုတ်ကလားတို့ခုနကဟိုအေးလှုပ်လှုပ်တော့သူဒါပြတာပဲပြီးတဲ့များယောဂီတို့စိတ်အေးအေးလေးနဲ့သူ့မှတ်နိုင်လို့ရှိရင်သွေးလေးတွေပြေးနေတာတောင်မြင်နိုင်ပါတယ် ဒါဆိုဒီလိုကြည်တာထင်တယ်ဟဲ့သူလည်းတွေ့နေတာပဲဒါနှစ်ခုကကိုတွေ့ထင်တယ်ဟဲ့ဒီနေရာကညာတက်နိုင်တယ်ဟာတို့ခုနကကြာကြာတယ်ဟင်ဒါယောဂီတို့အောက်ပိုင်းမှာဥက္ကနမိတ်လည်းမထင်နိုင်သေးပါဘူးညာလည်းအဲ့ကနေမတက်နိုင်ပါဘူးဘာလို့သူကအငွေ့တိုက်ကိုကွနုညံ့ငုံတဲ့အတွက်ရုပ်နာနပအဆုံးရှိပါတယ်သို့တော်နုညံ့ငုံတဲ့တင်ဟဲ့အိမ်မက်ထဲမှားရတယ်လို့နေမှာအိမ်မက်ထဲမှားရတာမမေ့တာဘာဖြစ်လို့ အငွေ့ကိုရနှုံညနာကိုဟုတ်ကလားရေတီးတီးပေါ်တာထက်ဟင်ပြီးတော့စိတ်ကူးကောဗျာရေတီးတီးနေမှာပါပဲသူလည်းအငွေ့တိုက်ပဲဥစ္စာတော့ဒီနှစ်ခုကအောက်ညာနေမှာဥက္ကနမိတ်လည်းမထိန်နိုင်ဘူးညံလည်းမပွင့်နိုင်ဘူးသို့တော့ဘာလို့မှခိုင်းလို့ဆိုဒီနေရာကနေလည်းကိလေသာထွက်ပေါက်သွားနိုင်မလားကိလေသာကဒီဟာကိုယူပေါက်ကောဝင်မဝင်နိုင်ဘူးလားကိုယ်စိတ်လည်းထွက်နိုင်တယ်ကိလေသာလည်းယူဝင်လာနိုင်တဲ့အတွက်ဒီအပေါက်နှစ်ပေါက်ပိတ်ခိုင်းတာပါဟင် အော်အောက်ညာနေမှာဥက္ကနမိလည်းမထင်နိုင်ပါဘူးညာလည်းမတက်နိုင်ပါဘူးအဲ့တော့အဓိကကတော့တို့နာသီဝနဲ့တို့နာမှုကျင်မှုပေါ့ကွယ်ဟင်အဲ့တော့နာကျင်မှုဒီနေရာဝေဒနာနုပဒနာနဲ့ဘာလို့ရှိရသတုံးဆိုတော့စိတ်ကြမ်းသမားတွေဒုက္ခဝေဒနာရင်တွေ့မှာမို့ဗျာတတိတည်တဲ့ပုဂ္ဂိုလ်ဒုက္ခဝေဒနာရင်မှားမှာဗျာဒုက္ခဝေဒနာကရင်ကားတွေကမျောနေတဲ့ယောဂီတွေ့မေ့တော့မှာဆိုလို့ဗျာပုံမလုံးပေါ့ထမဟင်အဲ့တော့ဟိုဒီမန်ကင်းဝင်ကြီးမေးဦးမှာထမပေါ်လား ဒုက္ခဝေဒနာပေါ်တယ်မဟုတ်ဘူးလားမြက်တက်တက်ကလေးလေးဟင်ပေါ်တယ်မဟုတ်ဘူးလားဗျဒီမှာကင်းဝင်ကြီးမရအောင်မှာပါဟုတ်ကလားဟဲ့အဲ့တော့ဒီသမထထူတော်တဲ့ပုဂ္ဂိုလ်ကသမထလို့ပြောတာပါဗျာဟိုတို့ပြောရင်တော့အမှတ်စုတာပါအမှတ်စုတာထင်တယ်ဟိအမှတ်စုတဲ့ယောဂီကဒီဒုက္ခဝေဒနာဟာအထင်ရှားဆုံးဖြစ်လို့သူ့ကိုမှခိုင်းတာဟုတ်ကလားဒီနေရာကနေတတိအာယူဝမှထင်တယ်ဟိအဲ့တော့တို့ဝေနာထွက်တာလေးကရှုလို့ကောင်းဆိုင်လို့ကောင်းဆုံးမှေးလိုက်နိုင်တယ်ထင်တယ်ဟိ မေးရင်မေးရင်လည်းအတွေ့ကောဝင်နိုင်သေးလားဟောနာရာကြီးပေါ်နေဗျမှုရင်သံဗျာတွေးဗျာဟာအတူကအဘိုးတောင်တည်နိုင်ပြီဟုတ်ကလားဟင်သူဘိုးတည်နိုင်တယ်ဗျအဲကြကြနာလေးလေးမတွေးတာလေးကြကြနာလေးမပြေးတာလေးဗျာကြာတော့ပဲလေတို့ရဲ့ဒီရောပါဗျာဟင်ဟုတ်ကလားဗျာအဲ့တော့ဟိုအောက်ပိုင်းတော့ပြင်သူ့ကို အော်ကြောလာကြီးထင်ရတာအဲအပေါ်ကြတော့ပြည်သူချစ်တော်ချစ်တော်လေးဖြစ်သွားလိမ့်မယ်ခင်ဗျားအဲအထက်ပိုင်းညာကျတော့နာသမ်းပါတော့တော့သူလာတော့အဲစိတ်ကယဉ်သွားမှာကိုပဲနာလိမ့်မလို့ဟုတ်ကလားငါအခုချိန်တော့ခင်ဗျားတို့အော်ကြောလောင်ထင်နေတာဟုတ်ကလားအဲအော်ကြောလာငါခင်ဗျားတို့ဘလောက်ကြည်သူပြုတ်နေတော့ဟင်အဲနာရင်မတွေးတာဘူးမပြေးတာဘူးဝင်လေထွက်လေလေးရမှာခင်ဗျားတို့မှွေးတာပြေးတာပြီးဟင် အဲ့တော့သူ့နေရာကအမှတ်ပိုးတောင်တက်နိုင်ပြီကြက်ကြက်နာတဲ့ပုဂ္ဂိုလ်ကမြန်မြန်တတိတည်တယ်ဗျာတို့တွေ့ကြရတဲ့အတွေ့အကြုံရပြောတာပါဗျာဟင်တေပြီးချုပ်ပြီးတာမှမှတ်ပါနဲ့ဟင်တို့ပြောသလိုဒီနာတာလေးကိုကိုနဲ့မဆိုင်မလို့ထား၍ဘေးကနေထိုင်ကြည့်ပြီးသားပါဒါတယ်မဟိဟင်တို့တတိယတရားသူကြီးမဟုတ်ဘူးလားအဲ့တော့နာရာကိုပါဝင်ရှုပ်နေရင်တရားသူကြီးတရားခံဖြစ်သွားမှာနော်တော်နေတရားသူကြီးပါထောင်ကြမယ်ခင်ဗျားတို့ ဟုတ်ကလားဟဲ့တတိယတရားသူကြီးဟုတ်စားအဲ့တော့နာရာကြီးကိုကပါပေချုပ်လုံနေပဲလေတို့ဟဲ့တရားသူကြီးထောင်ကြမနော်တရားသူကြီးတရားသူကြီးနေရာကမနေဘဲနဲ့ဟုတ်ကလားအဲ့ဒါနာရာကြီးကိုနာမလားဆိုပေချုပ်ဟုတ်ကလားဗျဟင်တို့နာရာနဲ့ပြီးတာဒါတရားလိုတရားခံမဟုတ်ဘူးလားဗျအဲ့တော့တို့ကတရားတတိတရားသူကြီးကကိုနဲ့မဆိုင်ဘေးကနေထိုင်းကြည့်ပြီးသားပါသူပြောတာဒါလေးလေ အဲ့တော့နာလို့နာရမှတ်တယ်ငါပေါင်ပါသလားငါပါသလားအဲ့ငါနဲ့ငါပေါင်မပါသေးနဲ့ငါနဲ့ငါချစ်တယ်လို့မပါအောင်မခိုင်းဟုတ်ကလားရှုပ်ွယ်ထဲမှာပေါင်ကြီးပါသလားဘာပါတော့နာရနဲ့သိတာလေဟုတ်ကလားပေါင်လဲပါပါဗျာချီသလုံးလဲပါပါဗျာချီမျက်စီလဲပါပါဗျာအယိုးကြီးလဲပါပါဗျာအသားကြီးလဲပါပါဗျာနာရနဲ့သိတာလေကျင်နာနဲ့သိတာလေကြိုက်တာနဲ့သိတာလေခဲတာနဲ့သိတာလေဒါပဲရှိတယ် ဟုတ်ကလားအဲသူ့တရားရုံးမှာဒီနှစ်ယောက်ပဲလာတယ်ဥသာဒီနှစ်ယောက်ကိုသိပြီးတာဘာလို့ပေါင်းကြီးပါဆွဲထဲသိဆိုဟင်ဟင်တော့တင်မကြီးပါဆွဲထဲသိတယ်ဟုတ်ကလားပါလားစုွက်ထဲဟင်ဘာမှပါပဲနေဗျဒါလေးခေါင်းအေးအေးနဲ့ဘေးကထိုင်ပြီးသိရင်သူ့အကြောင်းလေးအတဲအကြအပြင်းအပြော့အကုန်သိနိုင်တယ်ဟုတ်ကလားဗျဒါတို့ဟိုအာယုံယူပုံပြောတာထင်တယ်ဟဲ့ အဲ့တော့ဒီနေရာလေးကလည်းမှတ်ရင်ဥက္ကနမိထင်နိုင်ပါသည်ဟုတ်ကလားပฏิပါကနမိဆိုတော့ဟိုးဟိုးစိတ်ထက်ညာကြမှာတွေ့ပါလိမ့်မယ်ဟုတ်ကလားထက်ညာကြမှာတွေ့ပါလိမ့်မယ်ဒီမှာမရှိပါဘူးဒီမှာတော့တို့ဥက္ကနမိနဲ့သွားကြရမှာပါဟုတ်ကလားဟိဟုတ်ကလားအဲအဲ့တော့တို့နမိတ်ကဟောပရိကာမနမိတ်ဩဃာနမိတ်ပฏิဘာကနမိတ်ပฏิဘာကနမိတ်ဆိုတာရောင်ပြန်နမိတ်လေကိုတွေ့တော့တာမဟုတ်ဘူးဟိုလေကနေဟိုထဲကိုဝင်ပြီးတိုက်ဝင်သွားတယ် ဟိုမနောจิตတကအလင်းရောင်လာတို့တီကိုပြန်လာတာဟိုမှန်ကိုလက်နေထားမိနဲ့ထိုးတော့မှန်ကရောင်ပြန်တော်မလာဘူးလားဟဲ့အဲ့ဒီရောင်ပြန်လို့ဟာမျိုးအဲ့ဒါကြလေတန်းတူတော့အလွန်ကြည်လင်တောက်ပတော့ဟာလေအဲ့ဒါကိုရောင်ပြန်နမိတ်ကိုပฏิဘာကနမိတ်ခေါ်သည်အဲ့ဒါမနောจิตတအလွန်ကောင်းနေမှအထက်ညာနေကြမှာပေါ်ရဗျာအဲ့တော့တို့အောက်ကတော့ဒီဥက္ခဆိုတဲ့မိကိုလုံးလေးပေါ့ဟေးမိကိုလုံးလေးတယ်ဟင်းမိကိုလုံးတော့ဟွာလာတေးရချောင်းမိကိုလား ဟင်ဟိုစီကြီးရေနံကြီးမိကိုလားဟင်ဟင်ဩကလာရဲ့အမျိုးမျိုးတွေမှာတော့အဲ့ဒီရေနံကြီးမိကိုများပါလိမ့်မယ်ထင်ပါတယ်ကိလေသာနဲ့ညီလေးလေးသူကညပုတ်ပုတ်ကြီးတယ်ဟဲ့ဟင်ကိလေသာနဲ့တော်တော်လေးဝိရင်တော့ဖြူဖဖြူတော်ဟုတ်ဟဲ့တေးပဲချောင်းမိကိုကိုဟုတ်ကလားအဲ့ဒီတိုင်းသွားမယ်ဟုတ်ကလားအဲ့ဒီတမာတိကိုဒါတမာတိဆိုတာသိတိကြီးကြောင်းပြောတာတဲ့ဟင် ဟုတ်ကလားဟဲ့ဟင်အဲ့တော့တို့ဒီနမိတ်ကတော့သိတိကြီးကြောင်းပြတဲ့နမိတ်ထင်တယ်သိတိကြီးကြောင်းပြတဲ့နမိတ်အေးဒီနှွေဒီလှုပ်ဒီဒါလည်းရှုွက်နဲ့မသိတဲ့မှာတွေ့တာပါဗျာလူတိုင်းမတွေ့ပါဘူးဗျာရှုွက်တခြားသိတိအမသိတိချမရနိုင်ပါဘူးဗျာအဝင်နဲ့မှတ်နဲ့တဲ့နေတဲ့ယောဂီများရနိုင်တဲ့အကြောင်းပြောတာပါဗျာဟုတ်ကလားငါဘာလို့မရတော့ငါဒီလိုမလုပ်လို့ပေါ့ဟုတ်ကလားငါဘာလို့မရတော့ငါဒီလိုမလုပ်လို့သာပြော ဟုတ်ကဲ့ ရှုပ်ဝဲနေမှာသိတဲ့မှန်နဲ့မျက်ခွက်တဲ့ပေါ်သမျှဥစ္စာဟုတ်ကလားဟိဟင်မှန်နဲ့မျက်ခွက်တဲ့ပေါ်မှာပေါ့အဲ့တော့မှန်နဲ့မျက်ခွက်တဲ့တဲ့နေရာတို့ပေါ်တာသူ့တက်ကူပဲရှိသေးဟုတ်ကလားဒီဟိုလေလေးရဲ့လှုပ်ရှားတဲ့အတိုင်းပေါ်နေရင်ဒါလေဘက်ကဆိုသူ့ဘက်ထင်တယ်ဟိလေဘက်တို့နာသီဝမှာတတိအားကောင်းတဲ့ယောဂီနာသီဝပေါ်မှာဖြင်မြဲမြဲထိုင်နိုင်တဲ့ယောဂီလေနောက်မပါဘူးဗျာဟင်အဝင်လည်းပါမသွားဘူးအထွက်လည်းမပါသွားဘူး ဒါကြတော့နှာခေါင်းရဲ့လှုပ်ရှားမှုကိုယ့်ဘက်ကမြင်နိုင်ပါပြီတစ်ဖက်ဘက်ကတော့မြင်ရမယ်ဟင်ဟုတ်ကလားဗျတစ်ဖက်ဘက်ကတော့မြင်ရမယ်ဟင်မမြင်ရင်တော့ဒါဟိုစိတ်မတည်ကြည်သေးဘူးဆိုတာကိုသူပြနေအဲ့တော့စိတ်ဟိုတို့ဆက်များမှာလဲဆဲလို့လို့ရင်တိုင်ခွဲမှာအချက်ပြတာပဲမဟုတ်ဘူးလားတိုင်ခွဲအချက်မပြဘဲနဲ့ဆဲအလုပ်လုပ်သလားဟင်ဆဲအလုပ်လုပ်ရင်တိုင်ခွဲမှာချက်ပြရတယ်ဒီမှာလဲရှုပ်ွက်နေမှစိတ်တီမတီကိုဒီတမာတိတို့ဘောကုတ်ပေါ်ရမယ် သူ့ဘက်ကပေါ်ရင်ပေါ်မပေါ်ကိုယ့်ဘက်ကပေါ်တစ်ဖက်ကတော့ပေါ်မှာဥက္ကနမိတ်ဆိုရင်ထင်မြင်နမိတ်လေကိုယ့်ဘက်ကကျတော့နှာခေါင်းလေးရဲ့လှုပ်ရှားပုံတင်နေဟိဖွာဝါဖွာဝါနဲ့တခါတည်းသေးလေးတွေကျွေးလေးတလို့ကြောတာပါတယ်အထက်ညာရောက်တဲ့ယောဂီများကြတော့နှင်းလေးများကြတခဲတို့နဲ့သွားကြည်လင်ကိုကွက်ဒါတို့ခုနပြောတာပရိကာမနမိတ်ဥက္ကနမိတ်ဟုတ်ခလားပฏิဘာကနမိတ်ပฏิဘာကဆိုရောင်ပြန်နမိတ်ဒါအထက်ကျမှလာမှာဟုတ်ကလားဟိ ဒီတခါတမာတိကြတော့ဟောသူ့ကိုမိ၍တည်ရဲတမာတိထပြောအောင်စို့ဟင်ဒါစိတ်တည်ကြည်ကြောင်တမာတိတည်ကြည်ကြောင်ပြောတာမဟုတ်လားတမာတိဆိုတာစိတ်တည်တာပြောတာဟဲ့အဲ့တော့စိတ်တည်တယ်ဆိုတာဒီတတိမြဲတာကိုပြောတာဗျာတမာတိရဲ့လို့မရှိဟိုဇောက်ချကြောက်ချလေတို့သာကတော့ဟိုတတိကေနိနာတမာဒိတပိခေနံဓထဘာနဲ့တတိကိုယူခြင်းဖြင့်တမာတိယူခြင်းကိစ္စလည်းပြီးပါတယ်တဲ့ဘာဖြစ်လို့တော့ အဲဒီတတိကိုမှီ၍ဒီစိတ်ဖြစ်ရတာတဲ့ဟဲ့အဲ့တော့တတိတည်နေရင်ဒီစိတ်တည်းတည်နေလာမှာပေါ့ဟုတ်ကလားဒီတတိတည်ရင်ဒီစိတ်ကောဒီတရားမှာပေါ့ဗျဟုတ်ကလားအဲ့တော့တမာတိဆိုစိတ်တည်ခြင်းကြည်ခြင်းဆိုတာဒီတတိမှီဖြစ်နေရတဲ့တတိယူလို့ရှိရင်အဲ့ဒီတမာတိလည်းယူပြီးသားပါတဲ့အဲ့တော့လိုက်ရှားမနေနဲ့ဟင်တမာတိဆိုင်ရင်လို့လည်းဘယ်သူမှအယောင်းချမလုံးတမာတိဆိုင်တည်ထားတာတွေ့လားဟင် အင်းဒါမှမဟုတ်တော့ယောဂီတို့သွားရင်ခေါင်းလေးငုံသွားကြပေါ့သူများကြာရတဲ့တမာရီလေးများရှိကောက်ရအောင်ဟုတ်ကဲ့ဟင်ကောက်ရလို့ကောက်ရညာပါဟင်တချို့ယောဂီတွေကဟိုဘာတော့သွားလို့ရှိရင်ပေါက်တိပေါက်ခနဲ့သွားတော့သူတို့ရတဲ့တမာရီလေးကြာချင်ကြာရင်မဟုတ်ရောကြာရတာလည်းရှိဦးမှာပါနော်ခါအဲ့တော့ကောက်ရထားတဲ့ထင်ဒီချမ်းကောက်ရထားဟန်တူတယ်မသိအမှတ်တဲ့တာကိုတမာတိလို့ ဒါဟုတ်အသေးယူတာဟုတ်ကလားဟဲ့အဲ့တော့ခဏိကသမာဓိတစ်ချက်မှတစ်ချက်တည်တာထင်တယ်ဟဲ့တစ်ချက်မှရင်ဒီတိတ်ပဲပြေးသေးတော့အဲ့ဒါခဏိကသမာဓိဟုတ်ဗျပြီးတော့ဥပ္ပခါရသမာဓိဟုတ်ကလားအပနာသမာဓိအပနာဆိုတာက မလှုပ်မရှက်မကလက်တော်သမာဓိကိုဆိုလိုသည် ဥပ္ပခါရသမာဓိဆိုတာအဲ့ဒီသမာဓိကြီးရဲ့အဲဟိုပါပေါ့ရှည်ပြီးခေါ်တာဟဲ့သူအိမ်မှာအိမ်ဥပ္ပဒါမရှိဘူးလားအဲ့ဒါအိမ်မရောက်နေတာပြောတာထင်တယ်ဟဲ့ ခြံဥပ္ပခါဆိုတာကောခြံမရောက်ပြီကိုပြောတာဟဲ့ဟုတ်ကလားဟဲ့အဲတို့အိမ်ရှိရာကိုအိမ်ဥပ္ပခါခေါ်တာလားဒီမှာလည်းအဲ့ဒီအပနာသမာဓိရဲ့ရှေ့မှာရှိတာပဲမှန်တယ်များကိုကိုယ်တော်တို့ဟိုဟာလေဥပ္ပခါသမာဓိဆိုသုံးပြီးဟုတ်ကလားဟဲ့အဲ့တော့ခဏိကသမာဓိဒါပရိကံမနမိတ်နဲ့သူကတွဲပြီးသွားနေတာပဲဟုတ်ကလားဟဲ့ဟင်တို့ခုနဥက္ကနမိတ်နဲ့ဟင်ဥပ္ပခါသမာဓိနဲ့တွဲသွားမှာဟင်ဒါရင်ဟိုဘက်ရောက်လို့ရှိရင်အဲတို့ ပฏิပါကနမိတ်ကြရင်အပနာတမာတိဖြစ်လိမ့်မယ်ဒါရင်ဒီနမိတ်ပေါ်တာသုံးခုရှိသလိုဒီနမိတ်တွေကယောဂီတင်းစိတ်ဘလောက်ကြီးနေပြီယောဂီတင်းစိတ်ဘလောက်ကြီးသေးတယ်လို့ဒါပြောတာပဲမဟုတ်ဘူးလားဟုတ်ကလားဗျာဟုတ်ကလားဗျာအဲ့တော့ဒီတစ်ချက်မှတစ်ချက်တည်ဆိုရင်တော့ဒါခဏိကသမာဓိပေါ့ဟင်အဲ့တော့ယောဂီတို့ကလည်းနမိတ်ကလေးကလည်းအေးလှုပ်လှုပ်နှွေးလှုပ်လှုပ်ဟင်နောက်ပြန်ကြတဲ့တစ်ချက်ဒီတစ်ချက်မှ တစ်ချက်ဒီအေးလုံးလုံးငွေလုံးလုံးနောက်ရကြတော့ဟောတစ်ချက်မှတစ်ချက်ဒီဘလို့ဟုတ်ကလားဟဲ့အဲ့တော့ယောဂီဘလောက်ရှိပြီးတယ်ဆိုတာဟင်တမာရီဘလောက်တည်တယ်ဆိုတာအဲ့သူနမိတ်ကြည့်ုံနဲ့သိနိုင်တယ်ထင်တယ်ဟုတ်ကလားဟင်အခုရောအခုရောဘလောက်တော့ဟုတ်လားအဲ့တော့တစ်ချက်ဒီတမားကဘလောက်တွေ့မှာလဲတော့ဟုတ်ပါပြီအဲ့တော့ဟိုကတမာရီကဟောဘလောက်ပြမှာလဲတော့ အေးလှုပ်လှုပ်ငွေလှုပ်လှုပ်ဒီနေ့ရှိပြီတော့အေးလှုပ်လှုပ်ငွေလှုပ်လှုပ်နဲ့စားလာတာဟဲ့ဥပုရှာသူဒီခဏိကသမာဓိနဲ့ဟိုပရိကာမနမိတ်တော့ဒါတော့အကုန်လုံးကြည်နေကြတာပဲကွအဲ့တော့တို့ဒီမှာဥပ္ပစရာသမာဓိနဲ့ဟုတ်ကလားဟေ့တို့ဘာလို့ဟေ့ဥက္ခနမိတ်ထင်တယ်ဟေ့ဒါတော့ဝင်လေလေးအဲဝင်လာရင်လေရိပ်လေနမိတ်ကလေးထင်တယ်မေဟိုတို့ တတိအားကငယ်သေးရင်သူနမိတ်ပြီးရှိမှာပဲထင်တယ်ဟိဘာဖြစ်လို့တော့အာယုံနောက်ကိုသိပ်ပါနေလို့တတိကရှုွက်မှာဆိုင်အားကောင်းရင်သူလုံးလာတယ်ထင်တယ်ဟိစိတ်ကြီးလုံးရင်သူလည်းလုံးမှာပဲဟုတ်ကလားဒီစိတ်ကြီးအမှတ်မှအမှတ်တော့ယောဂီတို့အမှတ်ဆက်နေလို့ရှိရင်တော့ဖြင့်တွေးခွင့်ပြေးခွင့်လုံးဝမရရင်အယောင်တော့ပြောင်းလာလိမ့်မယ်ထင်တယ်ဟိအောက်ပိုင်းတော့ဖြင့်အယောင် ခဏခဏပြောင်းပါနမိတ်လည်းခဏခဏပြောင်းပါလိမ့်ဟိုစိတ်အရင်အရင်အတိုင်းပြောင်းတာလည်းရှိပါတယ်အကြီးအနောက်တိုင်းပြောင်းတာလည်းရှိပါလိမ့်မယ်ဟုတ်ကလားပြောင်းတော့ပြောင်းလိမ့်မယ်အဲတို့တထိုင်လေးကို၄50မျိုးလည်းဖြစ်တတ်ပါတယ်ဟုတ်လားဘယ်လိုပေါ်မှနမိတ်အစေလို့တွက်မနေနဲ့ချုပ်ွက်တဲ့ပေါ်လာကိုနမိတ်ပဲအဲယောဂီတို့နဲ့ဒါနာဒါလောက်ဒါလို့ဒါပြတာပဲမဟုတ်လားဟင်ဟုတ်ကလားငွေတပဲနဲ့တော့ငါကျင်းကောင်းမခိုင်နဲ့ ဟုတ်ကလားဟင်ဒါလောက်ဟင်အဲဒီအယောင်လောက်ပေါ်ရင်ဒါလောက်ငါရှိသေးပြီဒါပြောရမှာတင်တယ်ဒါတို့မနေ့ကပြောခဲ့ပြီးပြီတင်တယ်ဒီတယောက်နော်အဲ့တော့တို့ဒီပေါ်လာတဲ့နမိတ်ကလေးဒါထင်းလာတဲ့နမိတ်ကလေးဥက္ကဟတင်တယ်ပါဠိလိုဥက္ကဟပမာလိုထင်းမြင်လာတဲ့နမိတ်ဘာဖြစ်လို့တော့စိတ်စင်ကြယ်လို့ထင်တယ်စိတ်စင်ကြယ်ကြောင့်ပြောနေပြီ ယောဂီယောဂီတဲ့မှာသူများစိတ်မရှိတော့ဘူးယောဂီစိတ်ကြီးတဲ့တက်တက်ဖဲလို့သူပြောနေတယ်ဟုတ်ကလားဟင်ဒါစိတ်တော်ဝိသုဒ္ဓိထင်တယ်စိတ်စင်ကြယ်လို့ပြတာဟုတ်ကလားဗျအဲ့တော့ဒီနမိတ်ကလေးကိုတို့စัจ जा မင်းလောင်းခဲ့လို့ထင်တယ်ဘာဖြစ်လို့တို့ဓမ္မစัจ जा မှာပါတဲ့သစ္စာ၄ပါးထိသူသွားမှထင်တယ်ဟင်ပြီးတော့စัจ जा ဒီဟိုလေးလှက် လေပါတဲ့နေရာလှဲ့လှဲ့တဲ့နေရာလဲတာတင်နေဟိအဲ့တော့ဒီသစ္စာလေးပါကလည်းနီး40ဘယ်ဟာနဲ့အာထုအာထုဒီလဲသွားမှာတင်နေဟိဒီသစ္စာလေးပါပဲတင်နေဟိအဲ့တော့ဓာတုစัจ जा မင်းလောင်းတင်နေဟုတ်ကလားဟိဒီနမိတ်ကလေးလေဒါလေးကိုငွေပါငွေပလားဟိငွေဒီမှာနမိတ်မွေးမြူရေးစခန်းဟာဟုတ်ကလားထိုင်နိုင်ထိုင်နိုင်ဒါဘဝမှာอืม ဒီကနေပြန်လို့ဟိုမှာအရှုပ်ချင်းတွေတော်တော်များရင်ဒီမှာလည်းအရှုပ်ချင်းတွေလာလိမ့်မယ်ပေါ့လေထိုင်တော့လည်းအရှုပ်ချင်းလာလိမ့်မယ်ဟင်ဟိုမှာဟိုဘာတော့တို့ယောဂီမျိုးသားတွေပြောလို့ယောဂီတို့ရဲ့စကားလုံးဟာတန်ဖိုးကြီးတဲ့စကားလုံးဆိုစကားတစ်လုံးကို45သိန်းတန်ပါလေဆိုဟင်ဟင်နေတဲ့ခါဦးက55သိန်းကိုအခုကျွေးတဲ့ဟာကတနေ့ကို4000 5000လောက်ရှိပါလိမ့်မယ်ဒီကိုတရားသိဖို့ရောဘာရောလေတို့မဟာသိထုံးစံကတော့နေ့3000ဆို မနဲ့1500ပဲတုံငယ်တုံးကထဝက်ကြပါတယ်ဟင်အဲ့တော့ဟိုဟိုနှစ်လနဲ့တွေ့ရင်သိန်း30ထင်တယ်ဟဲ့အဲ့တော့ဟိုကြောင်း4000က15သိန်းနဲ့ပေါက်ရင်45သိန်းအဲ့တော့ယောဂီတို့ဒီမှာပြောတဲ့စကားပြောတဲ့ယောဂီဟာတန်ဖိုးကြီးသောစကားကိုပြောနေသည်ဟုတ်ဟုတ်ဟုတ်တယ်မဟုတ်ဟင်ဟုတ်ဟင်ဟင်ဖြစ်ပြီးဖြစ်ရပါဘောဟင်ဟင် အဲ့တော့ဟိုရွာတဲ့ပြောတာဒီလောက်စကားစကားတန်ဖိုးမကြီးဘူးတို့စီမှာတန်ဖိုးကြီးစကားတလုံး45သိန်းတန်နော်တောင်တန်ဖိုးကြီးသောစကားတွေပြောနေကြသည်ဟုတ်ရောဟုတ်ပြီဘောဟင်အဲ့တော့ဟိုဘက်မှာဟိုအာယုံသူများစိတ်တွေသွားပြီးတော့နှောမိရင်ဒီကြရင်ရောကြီးနမပြက်ပြီဟုတ်မဟုတ်ထိုင်ကြည့်ဒီကဘလောက်ပဲကြည့်အောင်လို့တော့ဟိုခင်ဗျားတို့ရောခဲ့ပြီလေတွေးရောခဲ့ပြီကို ဟင်ကိုသူစစ်စစ်မှာဟုတ်တော့ပဲအဲ့တော့ရှုပ်ွက်ဒီမှာပြောင်းမှာပဲအဲ့တော့ရှုပ်ွက်ဒီခဏခဏပြောင်းတယ်ဘာလို့ပြောင်းတာတော့ကိုမှာသွားသွားသွေးရောခဲ့လို့ဟင်ဟုတ်ဟင်အဲ့တော့ဘယ်နဲ့တော့နှစ်ဖြင်ကလည်းမွေးကြအောင်ဆိုပါနမိတ်ကလေးတွေမွေးအောင်ပါပဲထင်တယ်တပတ်ခါလည်းမွေးကြအောင်ဆိုလားဟုတ်ကလားကမိုးချင်းဟာယူဘာလို့မော့ချီတော့ဟင်ဟာဒီယူမော့ချီကိုဒီကောင်မလုံမှုနဲ့တူတယ်ဟင် ဟင်အဲ့တော့တို့ဒီဟာလေးကိုရင့်နေအောင်မွေးရမှာဟင်ထိုင်းတာနဲ့မိနစ်ပိုင်းတွင်းလည်းဒါပေါ်နေပြီခုနှစ်ကြိမ်လုံးလည်းပေါ်တယ်ထိုင်းတာနဲ့မိနစ်ပိုင်းတွင်းလည်းပေါ်ဟုတ်ကလားတဏှာရည်တွင်းသူဒီအများဆုံးဖြစ်နေရမှာဟုတ်ကလားအတွေးရတော့ရှိမှာပဲတို့တော့ကြံသိမှုနဲ့ပြီးသွားပြီတွေးတာတွေးမှန်းသိတာနဲ့သူကြောက်ပြီဒီနေရာမှာလေဟင်သိတာဝိသုဒ္ဓိဖြစ်သွားပြီဟုတ်ကဲ့ စိတ်ဓာတ်ဝိတုဒ္ဓိဖြစ်နေတဲ့ယောဂီတယောက်ဟာအတွေးရတော့ဝင်တာပဲဒီကတတိလေးနည်းနည်းဟိုတို့အားနေသွားတာနဲ့ဟိုဆွဲစိတ်ကချောင်းနေတာဟုတ်ကွဟင်ကိုသောဝင်တိုက်ပြီးတွေးတာပဲသို့တော့တတိကချက်ချင်းပြန်ပြီးတုံ့ပြန်တာနဲ့တွေးကြံပြီးပြီးဘာရောငါတို့ကလိုက်တော့ဟုတ်ကလားအင်းတို့နားရှိကြားမှာပဲထင်တယ်ဟိကြားတာလဲကြားပြီးပြီးဟောဘသူရဲ့ဘာပြောသွားတာဘာဘာမှမတော့ဟုတ်ကလားဒီလိုဆိုစင်ကြဲနေပြီထင်တယ်ဟိ ဒါလေးတွေပေါ်နေရမယ်ထိုင်နိုင်ထိုင်နိုင်လည်းပေါ်ဟုတ်ကလားထိုင်လို့မိနစ်ပိုင်းတွင်းလည်းပေါ်မယ်ဟုတ်ကလားဟိပြီးတော့တတိနဲလို့ဖြစ်စေဟုတ်ကလားတစ်ဖက်ကဟိုကိလေသာကအတိုက်ခိုက်အာကြီးလို့ဖြစ်စေပျောက်သွားတောင်ပြအာယုချက်ချင်းပေါ်ဒီလိုဆိုရင်ဒီနမိတ်ရင့်ပြီလို့သုံးတာယောဂီတမာတိရင့်ရင့်ပြီလို့သုံးပါဗျာ ဟုတ်ကလားတမာတိညာရင်တမ်းပြီလို့သုံးရတယ်ဗျဒါမှတ်လို့သိနေတဲ့ပြည်လေးထင်တယ်ဟဲ့ဖြစ်ပျက်ကလေးလေဒါတို့မကင်လန်းကြီးထင်တယ်ဟဲ့မကင်လန်းကြီးမကင်လန်းကြီးမကင်လန်းဖောက်နေတာဟုတ်ကလားဒါမကင်လန်းဖောက်တာအဲ့ဒီပေါ်တတိတင်ပြီးမောင်းမှာဟုတ်ကလားဗျဒါဟိုမြေစမပရိပရာလမ်းတော်ကြာအဲ့ဒီဖြစ်ပျက်ပေါ်ပဲသွားမှာဟုတ်ကလားဒီပေါ်တို့တတိမကင်တင်တင်မှာဟုတ်ကလားဗျာအဲ့တော့တို့ထိုင် ဒါလေးပေါ်နေပြီရှိအများအားပေါ်နေတယ်ဆိုရင်တို့စိတ်နှုတ်တုံးကတော့သူ့ကိုချော့သုံးသုံးတာဟုတ်ကွယ်တတိစေသာအားလေးကိုအဓိကထားသုံးရတယ်ဟုတ်ကလားတတိမှာစေသာအားနဲ့စူးစိုက်အားပါတို့နှမျိုးပေးခဲ့တာကိုဟုတ်ကလားအဲ့တော့စေသာအားလေးနဲ့ဟုတ်ကလားတို့စိတ်ကလေးတို့ကိုကနေဖတ်မသွားတော့ပြီဒီလိုလေးနဲ့ကြိုးရှိရှိနဲ့ လှန်တယ်လို့ပြောမလားဗျာအဲ့ဒီတုံးကအခုတော့စိတ်ကယဉ်ကျေးလာရင်ခိုင်းတော့မနော်ခိုင်းရင်စူးစိုက်အားသုံးရလိမ့်မယ်ဗျာစေသာအားကတော့ဘာမှရှိတဲ့ထင်တယ်စေသာအားမပါပဲနဲ့စူးစိုက်လို့ရပါမလားရနိုင်ဘူးစေသာအားကခုချိန်ကစပြီးလမ်းဆုံးတဲ့စီတိစေသာအားကို အသေးယူပေးစမ်းပါစေသာအားမပါပဲနဲ့စူးစိုက်အားဘယ်လိုမှလုပ်လို့မရဘူးဟုတ်ကလားဗျာဟင် သိတာအားကိုအခြေခံ၍သူ့လိုက်အားကဝင်ရမှာလေအဲ့တော့တမထဆိုတာကိလေသာငြိမ်တဲ့အေးချမ်းယုံထင်တယ်ဟဲ့တမထဆိုတာနဲ့တမာတိဆိုတာနဲ့အတူတူပါပဲဟုတ်သိတိကြည်တာလေတိတာကြည်တာကကိလေသာငြိမ်တဲ့အေးချမ်းလို့မဟုတ်ဘူးလားအဲ့တော့တမာတိကနေတို့ပညာသွားမှာထင်တယ်ဟဲ့ဟင်ဟောတရားသူကြီးကတမာတိတဲ့ရနိုင်တာမှမဟုတ်တာပညာလည်းပါအောင်မှာဟုတ်ရဒါမှဥပဒေပညာတောင်းမှလည်းဆုံးဖြတ်လို့ရမှာကိုဗျအဲ့တော့တမာတိပြီးပညာသွားမှာထင်တယ်ဟဲ့ ဟုတ်ကလားဗျာတို့မဟုတ်ဒီဘက်ကပြောရင်တမထာပြီးရင်သူတို့ဝိပဿနာဟုတ်ကောတမထာပြီးဝိပဿနာအဲ့တော့ဝိပဿနာဆိုတာဝိထူးတယ်လေပဿနာကရှုမှတ်တာပြောတာမဟုတ်လားဟင်တာမန်လေးရှုတာဟိုမလွတ်ယုံလေးရှုတာပြောတာလားအထူးရှုတာပြောတာလားအေးစိတ်ရွတ်တက်ပြီဆိုသူ့ဘလောက်ဆိုင်ဆိုင်သူမတုံလှုပ်တော့ဘူးလေဒီရှုွက်ဒီတုံခါမသွားဘူး ဩကလာပြေမသွားဘူးဝေးပြီးမှိန်ပြီးမသွားဘူးဆိုရင်ကျက်ပြီလေအဲ့နောက်ထိရင်ကျက်ပြီဆိုသူ့စိုက်ကြရတော့မယ်အဲ့တော့ရှုွက်တဲ့အလုံးလေးဟိုတို့မှတ်ထားတော့ဝယ်နေထွက်တယ်တင်နေသိတာလေးကအလုံးလေးတက်လိုက်ကြာလိုက်ပြီးနေမှာဗျပြီးနေမှာဗျသူ့တိုင်းလေးသူ့မဟုတ်ပဲလွှဲညာလွှဲလားသူ့မဟုတ်ရှိဒူနောက်ဆုတ်လားတခုမဟုတ်တခုတော့ပေါ့ပါဟုတ်ကလားဒါလေးကိုအတိအတော်ဝင်ယူရတယ်တင် ဟင်အတိအသူတောင်းဝင်မယ်တို့ဒီကတော့ဝင်တယ်ထွက်တယ်ဝင်တယ်ထွက်တယ်စိတ်သာအားနဲ့မှတ်နေရမှာတနေ့အဲ့တော့ဒီအားလေးနဲ့တို့ဒီအလုံးလေးပေါ်ရင်အလုံးလေးပေါ်ကိုဘာအလုံးလုံးစိုက်ကြည့်စမ်းဝိအတုပဒနာရှုတော့မှာတင်ဗျစိုက်ကြည့်ရတော့မှာတင်မယ်ဟင်ဟိုပေါ်ရှာကြံတတိရော်ရဲရဲတတိနဲ့တွေ့နိုင်ပါမလားအဲ့ဒီမှာအလုံးလေးမှာအလုံးလေးနဲ့အလုံးမှန်သိတာလေးဖွင့်နဲ့ မကြည့်ခိုင်းတွဲနေတယ်ဟင်မျက်စိရှင်သူသာဒါမကြည့်ခိုင်းဒါဖို့သိနိုင်တာပေါင်းစော်ဖို့ဖွဲ့ရဲ့အရောင်နဲ့မကြည့်ခိုင်းရောင်ကဟုတ်ကလားဒီမှာကောအလုံးလေးကအဖြူလုံးလေးဖြစ်သွားရင်ပြီးတာတွေကောအဖြူလေးပဲသိနေမှာဗျအလုံးလေးကရှေ့တိုးရင်ကောပြီးတာတွေလည်းရှေ့တိုးဆိုသိမှာအဲ့တော့သူကသွေးတူရောင်လို့ထင်တယ်ဟုတ်ကလား တာမန်တတိနဲ့မြင်နိုင်မလားအဲ့တော့ညာအလုံးရေးကြည့်ပြီဝိပဿနာဆိုစိတ်လည်းပါညာလည်းပါမှရဟင်တို့ယောဂီမျိုးသားတွေပြောလိုက်တယ်သူတို့တော့ပလွေနဲ့ရည်ဥပမာနိုင်ဟောတော့ပလွေတွေ့ဘူးလားတို့တော်သားတွေသူမှုတ်တော်မူဖွန်းဟင်ဘာလို့ထားလို့ပလွေဆိုဝါလောက်ထားတာဘယ်နှပေါက်တော့ခုနှပေါက်ဟိုအကုန်လုံးအပေါက်တူပဲလားဘာလို့ထားလို့ အသေးကြီးအသေးကြီးဟောတာတေဝတေတန်းနှစ်တန်းသုံးတန်းလေးတန်းအဲ့လိုထင်တယ်အဲ့တော့အဲ့ဒီပလွေကိုတို့အမျိုးသားတိုင်းတော့ဝါသနာပါတယ်ထင်တယ်ဟဲ့အဲသူသူများမဟုတ်တာကြီးသူတို့လည်းဝါသနာပါတာသူများပလွေတာလေးနားထောင်ရင်ကြွားတက်တာတယ်အဲ့တော့သူလည်းပလွေဆိုင်သွားဝယ်ထင်တယ်အဲအနာနာမှလည်းထားထင်တယ်အဲ့တော့ဝဲလာတဲ့ဆိုတဲ့ကဝါသနာပါလို့ထင်တယ်ဟုတ်ကလားအနာနာရှိတာဆွဲမဟုတ်ဆိုတာဟင်စိတ်လည်းပါလို့ထင်တယ် တို့တော့ညာပါဦးမှာဗျာဟုတ်ကလားဟင်ညာသွားပြီဟိုတချင်းတူလေးတွေကဖားရတယ်တမယ်အဲ့တော့တချင်းတူလေးကိုသူများဆိုတာလဲနားရသွင်းထားရတယ်ထင်မဗျာတို့မို့ကိုဆိုဘူးရင်လဲကိုဆိုခဲ့တဲ့တချင်းကအတန်အနိုင်မြင်လေးဒီနားရသွင်းမထားဘူးလားအဲ့ဒီနားရဲကိုအဲ့ဒီတချင်းသွင်းပြီးဒီကကို့အပေါက်ကိုဟိုစမ်းပြီးဖောက်ရတာအဖွင့်ပိတ်လောက်ရတာထင်တယ်ဟိဟုတ်ကလားဟိုအတန်လေးနဲ့ ဟိုကိုဆိုထားခဲ့တဲ့အပန်းကိုကြားဘူးတဲ့အပန်းနဲ့ဒီကကိုဖွင့်လိုက်တဲ့အပန်းနဲ့ကြိုက်မကြိုက်ဒါထင်တယ်ဟိဟင်အဲ့တော့ဘယ်ဟာဖွင့်ဘယ်ဟာပိတ်ဒါအမှားသားလေးနဲ့သူလုံနာထင်တယ်အဲ့လိုလေးဝါသနာလဲပါစိတ်လဲပါညာလဲပါတော့ကြာတော့အောင်မေသူတချင်းပြီးသွားတယ်ထင်တယ်ဟင်ပလွေဓမ္မဂီတတံကိုပြောင်းသွားပြီပလွေဓမ္မတချင်းတံကိုပြောင်းသွားပြီဟုတ်ကလားဟိဟင် အဲ့တော့သူများမဟုတ်လို့လိုက်တော့မဟုတ်တပေါ့ဗျာဝါသနာပါလို့ဆိုင်ကလည်းဝယ်လာတယ်စိတ်ပါလို့အိမ်နားမှာအိမ်မှာလည်းပလွေလေးတစ်လုံးရှိ စိတ်ပါတော့ထားမဟုတ်ပလွေတန်တော့ထွက်တယ်ထင်တယ်ဟဲ့တချင်းတန်ထွက်ကြလားဟုတ်ပလွေတန်နဲ့တချင်းတန်ကဘာကွာလို့တော့ဟာလဲဘယ်လိုကွာတော့ဟဲ့လို့သမောပလွေတန်နဲ့တချင်းတန်အတူတူပဲမဟုတ်ဘူးလားနားထောင်လိုက်ရင်တမာတိအတန်နဲ့ပြီးနေရင် ပညာတသိမှုလေအဲ့တော့ဝင်ဘယ်လိုလေးအနမိတ်ကလေးကဘယ်လိုလေးဘယ်နယ်လေးဘယ်ကနေဘယ်သွားတယ်ဟုတ်ကလားဒါတော့တူကြီးပဲရှိသေးကိုကလားကြီးအဲဒါဆိုတူကြီးပဲရှိသေးတယ်ဟုတ်ကလားဗျာအဲ့တော့တို့ဒီမှာမတူတာကြီးကူရမှာတယ်ဒီမှာတော့ဝင်နေထွက်တယ်လေးနဲ့စိတ်ကိုငြင်းအောင်လုပ်တာဒီကစိတ်ငြင်းအောင်လုပ်ပြီးတော့ငြိမ်နေတဲ့မှာရှိတယ်လှုပ်ရှားမှုကိုစိုက်ကြည့်မှာတဲ့တူသလားဗျာ ဟင်ဟင်တူဘူးငိမ့်နိုင်နေရမယ်ငိမ့်နေတဲ့ရဲ့လှုပ်ရှားမှုကိုလည်းမြင်ရမယ်နှစ်ဆင့်ထင်တယ်ဟဲ့အဲဒီနေရာအဲရောက်ကြတော့ညာပါမရတာလေညာပါမရတာလေအဲ့တော့တူဘယ်လိုဘယ်လိုဘယ်လိုဘယ်လိုတူတူတူပဲလားညာလေးမှာဒီအလုံးလေးတွေ့ရင်အလုံးလေးကအလုံးတိုင်းပဲရှိနေရမှာထင်တယ်ဒီအလုံးလေးကိုစိုက်ကြည့်ပြီးတော့ခုနက အထီလေးနဲ့အပီလေးကွက်အောင်ကြည့်ရမှာဒီအလုံးနဲ့ပြရဘူးထင်တယ်အပြက်ခိုင်းမလားပြရအောင်ဒါလေးစိုက်ရှုရင်းနဲ့ဒီအလုံးလေးအလုံးလေးဆိုတာတို့လေနဲ့နှာပြီးဝနဲ့နှစ်ခုဟိုတိုက်ခိုက်ရာကပေါ်လာတဲ့ဈာအာယုန်တင်တယ်ဟဲ့ဒါရုပ်ကိုယ်စားတယ်အဲ့ဒီမှာအပီလေးပါမနေဘူးလားဒီဒါစိုက်ကြည့်ရမှာဟုတ်ကလားဒါလေးကတက်လိုက်ကြလိုက်တက်လိုက်ကြလိုက်စိုက်ကြည့်ဒါစိုက်ကြည့် စိုက်ကြည့်လို့မိမိရဲ့တတိအားကဝရိယပို့ထားတဲ့တတိထင်တယ်အားလွန်သွားလို့သူပြောက်သွားရင် လုံမြဲအတိုင်းဝင်တယ်အဝင်နဲ့အမှတ်ထွက်နဲ့အမှတ်သမထပြန်ထူတော်ပေးပါတတိအားကို ပြန်ယူပေးပါဟုတ်ကလားပြန်ယူပေးပါယူပေးလို့ပေါ်လာရင်စိုက်ကြည့်စမ်းပါဒါကြိုးစားတော့မှတင်တယ်ဘာဖြစ်လို့တော့ဂီတသံပေါ်ခြင်းမျိုးဗျာအဲ့တော့ဒါလေးရှုလိုက်တော့ တို့မဟာစီဆရာတော်ဘုရားကြီးရဲ့ဆုံးဖြတ်ချက်ကတော့ထိတာထိတာတခြားသိတာသိတာတခြားတချို့ယောဂီကဒီလိုလျှောက်တတ်ပါတချို့ယောဂီကြတော့ထိတာလေးကတတ်တတ်သိတာလေးကတတ်တတ်ဒီလိုလည်းလျှောက်တတ်ပါဟုတ်ကလားဒါဆိုရုပ်နဲ့နာမ်ကိုကွဲသိတာမဟုတ်ဘူးလားဒါဆိုဂီတသံပေါ်မယ်ထင်တယ်ဟဲ့အဲရေးထားကြမှတ်ထားကြကျုပ်ပြောတဲ့အတိုင်းပြောနေအောင်ခင်ဗျားတို့မပြောလို့ကျုပ်ပြောတာဟုတ်ပြီ ဟင်ဟုတ်ကလားရေးထားကြဟေ့ဟာဒါလေးမှာအမြင်၃မျိုးရှိပညာတက်တဲ့အမြင်၃မျိုးတစ်မျိုးမျိုးနဲ့တရားတယ်ဟုတ်ကလားလက္ခဏာအမြင်နဲ့ရာသအမြင်နဲ့ပြစုပဋ္ဌာန်အမြင်နဲ့လက္ခဏာအမြင်ဆိုတာသဘော အရင်လေးကိုသူ့ဆိုင်ရာသဘောအရင်တော့ဖယ်မြင်နိုင်တယ်ရာသဆိုတာသူ့ဂုံတတ္တိကိစ္စတိအောင်မြင်နိုင်ပြီ ပိစုပဋ္ဌာန်ကလက်ဝါးပေါ်စီးပြူသည်တင်တယ်လို့မြင်နိုင်သည်ဟင်အပြင်ဒီသုံးမျိုးတစ်မျိုးမျိုးနဲ့ညာတကြမှာပဲဟုတ်ကလားတို့စာကတော့ရွှေတစ်ခုကိုကလေးပြီးလူကြီးပြီးပဒိန်ပြီးနဲ့နိုင်တယ်ဗျာအဲ့တော့ကလေးကတော့ရွှေဆိုရွှေလောက်နဲ့ပြီးတာတယ်ဒါတဲ့ပိုသေးလားသူဒီမူရင်းလောက်ပဲသိနိုင်ပြီလက္ခဏာလောက်ပေါ်လေဟုတ်ကလား ဟိုလူကြီးကြတော့ဟေ့ရွှေဆိုရင်ဒါနဲ့ဟိုတို့ဟိုရောက်ဝယ်လိုက်လို့ရှိရင်ဟိုရောင်းလိုက်လို့ရှိရင်ဝေဘလောက်ရမယ်ဒါလေးနဲ့တို့ဝယ်လိုက်ရင်ဘာဖြစ်မဲဒီလိုသူကုန်သိတယ်ထင်တယ်ရွှေတန်ဖိုးတီးပြီးတယ်ထင်တယ်သက်တန်ဖိုးတီးပြီးနိုင်တယ်သို့တော့ဒါတော့အရေးဘလောက်ပါတယ်တန်ဖိုးဘလောက်ဆိုတော့သူသိနိုင်မလားဒါကြပဋိင်သိမှသိနိုင်တယ်အဲ့တော့လက္ခဏာသိဆိုတာသူ့ရဲ့ပင်ကိုယ်လေးလောက်သိနိုင်တာပြောတာဟင်ဟိုရာသာတိဆိုတာသူ့ရဲ့ဂုံကိစ္စတိ ပြစ္စုပတံဆိုလက်ဝါပေါ်သီးလူပြီးတင်းကလုံးမြင်နိုင်လို့ရအဲ့တော့ဒီမှာတို့အမြင်၃မျိုးတင်တယ်ဟဲ့အဲ့တော့ယောဂီတို့ဘက်ကလည်းသေစာအားရဲ့သူဆိုင်အားရဲ့ဉာဏ်ပါသူကြတော့သိပိုင်အားပါပါမယ်ထင်တယ်ဟဲ့သေစာအားကသီလကိုတောင်းယူသူဆိုင်အားကသမာဓိကိုတောင်းယူသိပိုင်အားကပညာကိုတောင်းယူအမြင်ဒီမှာလည်းယောဂီကိုဟိုညာတက်တဲ့နေရာဒီသုံးခုတစ်ခုနဲ့တရားမှာဟုတ်ကလားတယောက်တစ်မျိုးစီပဲအဲ့တော့မိမိတို့ရဲ့ဟိုခုနပြောတဲ့ဟိုဝါသနာပါလား ဒါတော့သိကြပါတယ်စိတ်ပါလို့လဲလာတာသိကြပါတယ်ဉာဏ်ပါဖို့လူသေးတယ်နဲ့ပါသုံးပါထမင်းမှာခဏပြဉာဏ်ပါဖို့လူသေးပြဟုတ်ကလားဉာဏ်ကလည်းထဲ့တော့ညာနှုံတော့ညာပါအောင်ပါဟုတ်ဗျအဲ့တော့ဒီမှာလဲတို့လက္ခဏာရတာပိစုပဌာဟုတ်ကလားအဲ့တော့တို့ဒီနာယုံနှစ်ပါးပိုင်ပိုင်ခြားခြားမြင်တဲ့နာမရူပပရိသေရာညာမှာတောင်းဟုတ်ကလားတချို့ယောဂီများကြတော့ထိတာလေးကထိယုံလေးဖျက်တိတာလေးကတိယုံလေးဖျက်ဆိုရင်ဒါလက္ခဏာမြင်တယ်နော် ဟုတ်ကလားဟင်ထိတာကတတ္တထိတာကတတ္တသူ့ကိုတခြားပြောပြောခွင့်ဒါဆိုသူတခြားပြီသူ့ယုတ်ကလည်းယုတ်လို့လှုပ်ပြီးနာကလည်းနာလို့လှုပ်ပြီးသူ့လှုပ်သူလှုပ်နေပြီးဒီထိတို့ဒါဟင်သူ့သူ့ဂုံပြောင်းသွားမြင်နေတယ်ဟဲ့ဒါထိတာကထိယုံလေးပြီးတာကပြီးယုံလေးဆိုယုတ်ပြီးဖောက်ပြနာတော့လက္ခဏာနာပြီးပြီးတာတော့လက္ခဏာဒါသူလက္ခဏာမြင်တော့ပဲရှိတယ်ဟုတ်ကလားအဲထိတာလေးကထိတာတခြားပြီးတာလေးကပြီးတာတခြားတချို့ကြတော့တတ်တတ်လို့ပြောတာပါ တချို့ကြတော့တခြားလိုကိုပြောတာပါဒါဒီအလုံးလေးရှုကြရမှာပဲလေဒီနှာခေါင်းဒီပလွေရပဲတင်တယ်ဟာဒီပလွေကဒီပလွေကဒီပလွေကဟိုတို့ဘာတော့ဟဲ့ဟိုဒိုးဘတချင်းကနေပြီးတော့ဟင်တို့တချင်းကြီးထအောင်ဒါနဲ့ပုံမှန်နော်ဒီပလွေမှုတ်တယ်မှာဟုတ်ကလားအေးမှုတ်နိုင်မှာမလားဟင်တို့ပိစုပဋ္ဌာန်မြင်ကြတော့ထိုင်ပြီးအာထုတ်တဲ့ယောဂီဟာယုတ်ကြီးကအသေးကြီးတိုင်းသိတာလေးကရှိရနေပြီတော့ သိနေတယ်ဟင်ယုတ်ကြည်ကမလို့ဗျတို့တခါတည်းဟိုတေတုံးကြီးထောင်ထားတယ်ပဲသိတာတွေကရှိကဟင်ယူပြဆိုင်ကြနေလေဟင်ဒါတော့ပြစုပဋ္ဌာန်ထင်တယ်ဟိဒါတော့အလုံးကိုညံပါမထင်တယ်ဟိအလုံးကိုညံထက်မှထင်တယ်ဟိဟုတ်ကလားဟိဈဉ္ညာကမ္မထံစီဖြန်းရင်းနဲ့ဒီညာပွင့်တဲ့ယောဂီကြတော့ယုတ်ကြီးကဆဲယုတ်ကြီးတိုင်းများဟောင်းလို့တော့သိတာလေးကရှေ့ရနေအချက်ပြမီးလေးလို့ ထက်ခနဲ့ဟိုဘယ်ဘက်ကိုအချက်ပြလိုက်မှဘိုးဆိုဒါကြီးကပါသွားဟင်တခါညာဘက်အချက်ပြမှညာဘက်ကပါသွားတယ်လက်အချက်ပြလက်ပေါ်ပြသူဆရာဆရာလေးဟင်အဲ့ဒီမှာတခါတည်းတိတာလေးကရှိရနေပြီးဆောင်းခေါ်နေတယ်ဟောတိတာကြီးကတို့စိတ်ယုံကြည်တိုင်းကြတာမပေးထားတဲ့စိတ်ယုံကြည်တိုင်းဒါပြည့်စုပဋ္ဌာန်မြင်တယ်ဟဲ့ဟုတ်ကလားအဲ့တော့အမြင်၃မျိုးရှိကြဗျာ ဘယ်အမြင်လိုချင်တော့တရားရတခုရမှကြိုက်တာကောင်းဘယ်ဟာကောင်းတော့ခုတရားပြောတာလဲဝင်လေထွက်လေလေးရဲ့ဒါလေးရှုရင်းနဲ့ညာတက်တာပြောတာမဟုတ်ဘူးလားခင်ဗျားတို့ပြောလို့ဟိုဟိုကြောက်ကြည့်ဟိုမှတ်ဒီမှအဲ့ဒါပြောတာမဟုတ်ဘူးဟောရင်နှာခေါင်းဒီဒါမှန်ရင်လည်းခင်ဗျားနိဗ္ဗာန်ထိသွားမယ်ဟုတ်ကလားဗျာအဲ့တော့တို့လောကမှာအဝင်နဲ့အမှအထွက်နဲ့အမှတဲ့ဖို့ဒါတခုသာလုပ်ဗျာကဲနာကြသို့